သာသနာတော်နှစ်2565ခုနှစ်ဟောတာတက္ကတိ1383ခုဇောင်းမုံလာဇန်ဦးဇင်းတို့ရှိတော့၈ရက်နေ့တို့တကကြီးတွေမာကြီးတွေရှိတော့9ရက်နေ့ညာချမ်း7ရက်နိုဝင်ဘာ2021တကကြီးရှိတော့10ရက်ပေါ့ ဒီမှာဟောကြားဝိပဿနာအလုပ်ပေးတရားတခါကြီးဘယ်နှကြိမ်မြောက်သွားပြီလို့64ကြိမ်မြောက်ပါဗျာ64ကြိမ်မြောက်ဝိပဿနာအလုပ်ပေးတရား64ကြိမ်မြောက်ဝိပဿနာအလုပ်ပေးတရားကိုမောကြမနာကြကြသည်မိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောမြတ်စွာဘုရားကိုဥစွာမထမရှိခိုးကြရအောင် တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတွေအားလုံးပါလေဘုရားရှင်ရဲ့ဂုဏ်တော်ကိုစမ်းအားရှိသလောက်စိတ်ဝင် ထုံလျက်ဗုဒ္ဓနုဒတိဘာဝနာပွားများရင်းနဲ့ယူသေးစွာနာနာယူကြအောင်စု ဗုဒ္ဓနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိဟတံဒါဂရံအထာဝီကာမနရဒေဝဟိတဝန္တံဟောန္တာမိကာရဏိကမကမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသော အကျိုးစီးပွားကိုလိုလားတောင်းတကြကုန်သော စိတ်ထားမြတ်သူနလူမြမတတဝါတို့ဤစုဝေရလည်းပြတော်မူထားသောဒိတာတံလောကောလောကီ နလီတော်မယိမ့်မယိုင်မြဲကိုင်လာတိသမာဓိနေရှင်သောစေတလည်းရှိတော်မူထားသောပညာပရိပါစုတိယာ သစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ်အရဟတမေတိဟုသောပညာတန်ဆောင်သမီးအောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တုံအောင် မြူတံပေညာဝိဇာတိဟုသောမိုက်တရားကိုမရဒမေညာတန်လျက်ဖြင့်ပဲပြတော်မူပြီးထားသောအထာဘိကာမလူနာမြမတတဝါတို့၏အစည်းအပွားကိုအလွန်လိုလားတောင်းတတော်မူထားသောနရဒေဝဟိတာဝဟံ လူနာမြမတတ္တဝါတို့အားလမ်းပြနိညွန်သုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကို အလုံးစုံသောဂုံတိန်တကိုစီတိန်ချာနာကျုံငါရွဆောင်တော်မူတတ်ထသော ကာရုဏိကလူနာမြမတတ္တဝါမြသနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနေမနှိုက်ရှင်အမနှိုက်ရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသော အနန္တညာနန္တပိညုတဉာဏဇာတဆုံးပိုင်ခြားမရှိသောဉာဏ်တော်လည်းရှိတော်မူထသောဓမ္မဗုဒ္ဓံဒုတောကိုရင်ဆုံးလင်ပေတရှင်တော်မြတ်ဗျာကိုအဟံတရားဟောတရားနာအမိမေကောဘုရားတပည့်တော်သည်ဟောနာမိ တတ္တာယုကျိုးမံဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာယနေ့ဦးဇင်းတို့ 64ချိန်မြောက်ဝိပဿနာဒုပ္ပတိယကိုဆက်လက်ပြီးတော့ဟောကြားနာကြားကြရအောင်အဲတော့ဦးဇင်းတို့ဒီဝိပဿနာ လုံပြီးတရားမှာအထူးသဖြင့်တော့ဦးဇင်းတို့ကျင့်စဉ်လေးတစ်ခုခုလည်းတတမမတ်နဲ့နားလေသဘောပေါက်သွားစီခြင်းလို့အဝိတ္တုခေါ်နံပါတ် ဒါကျင့်ခြင်းတရားကိုဒါနိဗ္ဗာန်ကိုလိုလားတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတိုင်းဒါပွားများအထောက်ရမယ်ဆိုတာလေးပေါ့အဲဝိသုဒ္ဓိခုနံပါတ်နံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိဒီသီလဝိသုဒ္ဓိဘိုင်းမှာတော့ဟိုခြင်းတရားတွေကိုဒါဖြစ်ကျင့်ရမှာဖြစ်တယ်ဒါကိုလည်းပဲဦးဇင်းတို့ကြော်သွားလို့မရဘူး ။ဟောပြီးတဲ့အခါကျတော့ဒီတိလတိဥသောမြေပေါ်မှာယက်တည်ပြီးတော့စေတဝိသုဒ္ဓိနှစ်ခုမြောက်စေတဝိသုဒ္ဓိကူးမယ်။ဒီဘက်မှာနိရဏအညစ်ကြေးတွေကိစ္စတွေပြင်စိတ်တည်းစင်ကြယ်ခြင်းဆိုတဲ့အပိုင်းဒီဒါတမာတိတစ်ခုခုကိုထူထောင်ရမယ်ဒီလိုပြောတာတမာတိရှိနေနိဝရဏအညစ်ကြေးကွာကြနေမယ်အဲ့တော့ဒီသေဒဝိတ္တုဒီဘိုင်းမှာ သမထကမ္မထံ40ကိုဒါမိမိတို့ကြိုးစားအားထုတ်ရင်ဥပက္ခရသမာဓိသို့မဟုတ်အပ္ပနာသမာဓိနှစ်မျိုးအဲတမျိုးမျိုးရနိုင်တယ်ပေါ့အဲ့လိုရပြီဆိုတဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့သုံးခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုကိုရဒိဋ္ဌိဝိတ္တုမှာတော့ယုံ nant ပရမတ်တရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းဟော ရုပ်တည်နာနေပေါ်မှာဉာဏ်မြင်စင်ကြယ်လေယထာဘူတဉာဏ်ရအဲမှာတော့ဦးဇင်းတို့ယုတ်တရားကိုသိသိခြင်းရူပပရိကနံတရားကိုသိသိခြင်းနာမပရိကယုံနာနှစ်ပါးကိုပုဒ်ရသိသိခြင်းဆိုရက်နာမရူပပရိကဟတနည်းအားဖြင့်နာမရူပပရိစီတဉာဏ်ရောက်ကြိုးစားရပြီးတဲ့အခါကျတော့၄ခုမြောက်ဖြစ်တဲ့ကင်္ဃဝိဒနာဝိတ္တုဘိုင်းကိုကူးရ ကင်္ဂါဥဒနာဝိတ္တိဘိုင်းမှာတော့ကံနဲ့ကံရဲ့အကျိုးတရား၌ယုံမမှုကိုကြော်ရလွန်မြောက်သည့်ဉာဏ်မြင်၏စင်ကြယ်ခြင်းဆိုတဲ့အပိုင်းကံနဲ့ကံရဲ့အကျိုးတရားကိုပေါ်၌ယုံမမှုကိုကြော်ရလွန်မြောက်တယ်ဆိုတာကံနဲ့ကံရဲ့အကျိုးတရားကိုမိမိကိုယ်တိုင် နာမရတ္တိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ထားပါမှထိုကံနဲ့ ကံရဲ့အကျိုးတရားပေါ်မှာယုံမတန်တရားတွေကိုကျော်လွှားလွန်မြောက်နိုင်မှာဖြစ်တယ်အဲ့တော့ဒါကိုတော့မိမိယူပါတင်ကြီးထားတဲ့ယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိသိချင်းလို့ခေါ်တဲ့ပစ္စယပရိကဉာဏ်ပိုင်းဒါကိုတလို့နားလည်ရဒါအဲ့ပစ္စယပရိကဉာဏ်ပိုင်းတနည်းအားဖြင့်ပစ္စယပရိကဉာဏ်ယာယီလေးခုမြောက်ကင်္ကာဝုဒနာဝိတ္တုတိနဲ့ပြည့်စုံရည်တည် တို့ဒကာကြီးတွေဒကာမကြီးတွေယဉ်နေတဲ့စကားပြောအဲ့ဒါပြိဿသမုပ္ပါရှုွက်ကိုရှုကြရမှာဖြစ်တယ်အဲ့လိုဒိဋ္ဌိဝိသုဒ္ဓိနဲ့ကင်္ဃဝိဒနာဝိသုဒ္ဓိနဲ့ပြည့်စုံပြီဆိုတဲ့သူတော်ကောင်းတယောက်ကဒါညာတပရိညာလို့ခေါ်တဲ့ဒုတိနန္ဒီအကြောင်းတရားအကျိုးတရားတွေကိုဒါပြစ္ဆကဉာဏ်နဲ့ပရမတ်ထုဉာဏ်မြင်စိုက်တည်တာအောင်ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်ပြီညာတပရိညာကံညာတပရိညာနဲ့ပြည့်စုံပြီဒါလိုပြောလို့ရတယ် ဒီဘက်မှာတော့ဦးဇင်းတို့ဟုတ်လားတုတ္တမယအာဂမတုတ္တနဲ့ဒီဂမတုတ္တဆိုတာနှစ်မျိုးတော့ရှိတာပေါ့။မသူတော်ကောင်းတယောက်ကဝဒီဒိဋ္ဌိဝိသုဒ္ဓိပိုင်းကင်္ကာဝိဒနာဝိသုဒ္ဓိပိုင်းကိုနာယူပြီ။နာယူသည့်အလျောက်နားလေတဲ့သဘောပေါက်တယ်။ဒါအာဂမတုတ္တနဲ့ပြည့်စုံတယ်ဒီလိုပြောရတယ် တစင်းတက်ပြီးအဲနားလေတဲ့အတိုင်းစနစ်တကျဆရာသမားတွေနဲ့ချင်းကပ်ပြီးတော့ပွားများအားထုတ်လိုက်လို့ကျင့်ဉာဏ်ကြိုးကိုအားထုတ်လိုက်လို့မိမိကသမာဓိဉာဏ်ပညာနဲ့တကယ်ကိုယုတ်ပရမတ်နံပရမတ်အကြောင်းတရားအကျိုးတရားတွေကိုသိပြီဆိုခဲ့ရင်တော့ဒါအဓိကမသုတနဲ့လည်းပြည့်စုံပြီဒါတော့ပြောလို့ရတယ် အဲ့တော့ဒီညာတပညာမှာအကျုံးဝင်တဲ့ယုံနာဓမ္မသင်္ခါရတွေနဲ့တကွာအကြောင်းတရားအကျိုးတရားတွေကိုအာဂမတုတ္တအနေနဲ့လည်းသိရသင်ယူခြင်းအဖြစ်အဓိကမတုတ္တအနေနဲ့လည်းကိုယ်တိုင်မျက်မှောက်ထွန်းမှောက်သိမြင်ခြင်းအဖြစ်လည်းပဲသိရမယ်လို့နားလည်ရအဲ့လိုသိပြီဆိုတဲ့သူတော်ကောင်းတယောက်ဒီတစင်တဲပြီးတော့မက်ကမက်ကဉာဏတတနာဝိတ္တုပိဥက္ခုရ မကမကဉာဏတဒနာဝိတ္တုဒီပိုင်းမဟုတ်သည်မဟုတ်သည်၌ဉာဏ်မြင်စင်ကြယ်ခြင်းဟောဒီပိုင်းမှာတော့စပြီးတော့ဒါဟုတ်တယ်လို့ဝိပဿနာရှုပွားသုံးသပ်ရဉာဏ်မြင်ဉာဏ်ရင်ရကြည့်မယ်ဆိုသမတနာဉာဏ်ကစပေါ့ဒါသမတနာဉာဏ်ကနေစပြီးတော့ကိုသိသိထားတဲ့ယုတ်တရားနန္တရားနာမရူပပြိစေတာဉာဏ်ရပြည့်ကြပြိကဉာဏ်ရအကြောင်းတရား အဲယုတ်တရားနံတရားနဲ့တကွာအကြောင်းတရားတွေဒီသင်္ခါရဓမ္မတွေဖြစ်တဲ့အတွက်ကြောင့်သင်္ခါရတရားတွေသဘောတန်ထွာဓမ္မတာအတိုင်းခဏမစက်တသက်သက်နဲ့ဖြစ်နေတယ်ဖြစ်ပြီးတာနဲ့ပြက်နေတယ်ဒါကိုကြည့်ပြီးအိဋ္ဌပြချင်းပြချင်းတန်ကျက်ပြီးနှိမ့်ကျက်နေတဲ့ကြောင့်စေနာကိုကြည့်ပြီးတော့ဒုက္ခဒီကဲခိုင်မာနေတာဖြင့်ဒီတတ်မနေဘူးအဆိုးမရဘူးဒါကိုကြည့်ပြီးတော့အနတ္တလိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ကျုပ်ပန်းသုံးတဲ့ခြင်းကိုဒါဝိပဿနာ တနည်းအားဖြင့်သမတနာဉာဏ်ကိုစပြီးတော့ဒါရပြီလို့ကျွန်တော်ပြောတာအဲတော့ကျွန်တော်ဝိပဿနာလို့ပြောလိုက်လို့ရှိဒါတို့တကကြီးဒီကမကြီးအားလုံးနားလည်နေတာကလက္ခဏာကြီးသုံးတန်တင်ပြီးတော့ရှုပါသုံးတတ်ခြင်းဘာလို့ရှုပါသုံးတတ်ခြင်းနော်လက္ခဏာ၃ပါးနဲ့ရှုတတ်ခြင်းမှခြင်းပါဗျာ လက္ခဏာ၃ပါးနဲ့ယူပသုံးတတ်ခြင်းလက္ခဏာ၃နှံတင်ပြီးတော့အနိစ္စဒုက္ခအနတ္တစသည်အပြင်ယူပသုံးတတ်ခြင်းလို့တလူနားတယ်ဒါကြောင့်မလို့ဒီဘိုင်းကိုဒါစတင်ပြီးတော့ဝိပဿနာနေတဲ့ကိုရောက်ပြီအဝိပဿနာစပြီးတော့ယူပသုံးတတ်လို့ရပြီလို့တလူပြောတယ်အဲ့ဒါပြီးမှဦးဇင်းတို့တစင်တက်ပြီးတော့ဥရိယပယညာအနုပိုင်းတိုင်အောင်ဒါမကမကညာတဒနာဝိသုဒ္ဓိတမှာအကျုံးဝင်တယ် ပြိယကပရိပရညာနာတဒနာဝိသုဒ္ဓိကတော့ဥရိယပြညာအရင်ပိုင်းကနေစပြီးတော့တော့ရောက်အောက်စဉ်လိုပင်ကညာဗယညာအာရိနဝညာမောဇိတုကမြတာညာပရိသင်္ခာညာသင်္ခါရုပကညာအနုလောမညာအနုလောမညာတိုင်အောင်ဒါပရိပဒညာနာတဒနာအဝိသုဒ္ဓိထဲမှာကျုံဝင်နေလို့ဒါလိုသဘောပေါက်ရ ပြီးတော့ဂေါတရပုညာဘုဒ္ဓဇင်အနွယ်ကိုပြအရိယာအနွယ်ကိုဒါကူးတာပြီးတဲ့အခါကျတော့မဉ္ဇဉ်ဘုညာနဲ့ပြစ္ဆဝခဏညာအဲမဉ္ဇဉ်ဘုညာနဲ့ပြစ္ဆဝခဏညာတွေကိုတော့ဉာဏဒါသနာဝိတ္တိဟောမဉ္ဇဉ်နဲ့နိဗ္ဗာန်ကိုအာယုံပြုမယ်ဘုညာနဲ့နိဗ္ဗာန်ကိုအာယုံပြုမယ်ပြစ္ဆဝခဏညာနဲ့နိဗ္ဗာန်နဲ့တကွာပေါ့ ပေပိကိလေသာပြဉ္ဉာဏကိလေသာဒါတွေကိုဆင်ခြင်မယ်ဆိုတော့ဒါဉာဏတတနာဝိတုပိပါဒီမှာပြောချင်တာနိဗ္ဗာန်ကိုနိဗ္ဗာန်ဉာဏ်မြင်ငယ်ဆင်ခြင်ခြင်းဆိုတဲ့ခုနှစ်ခုမြောက်ဉာဏတတနာဝိတုပိကိုရမှာဖြစ်တယ်အဲ့တော့ဒါလေးကတော့ဦးဇင်းတို့ဒါလမ်းစဉ်တစ်ခုဖြစ်တယ်ဒါဒီလမ်းစဉ်တစ်ခုဝိတ္တုဒ္ဓိခုနှစ်ပါးဒီလမ်းစဉ်တစ်ခုပဲအဲနိဗ္ဗာန်ကိုလိုလားတောင်းတတဲ့မျိုးကောင်းသားမျိုးကောင်းသမီးတိုင်းဒီဒီလမ်းစဉ်အတိုင်း ရှောက်ကြရမှာဖြစ်တယ်အဲ့တော့ဦးဇင်းတို့ခုဟောလာတာဦးဇင်းတို့ဘယ်ရောက်လဲဆိုတော့အတိလဝိတ္တုတွေပြီးတဲ့စေတဝိတ္တုတွေဘိုင်းနဲ့ပြီးပြီပေါ့သမထကမ္မထန်တွေကိုဦးဇင်းတို့စုံတဲ့လောက်ဒါအာထုပ်ပုံအာထုပ်နည်းနည်းပြောခဲ့ပြီးတော့ဒဋ္ဌိဝိတ္တုတွေဘိုင်းဒဋ္ဌိဝိတ္တုတွေဘိုင်းမှာတော့ဦးဇင်းတို့ဘာတွေကိုပြောခဲ့လို့ဆိုတော့ရုပ်တရားတွေကို တဏှတိကနာသမုခကဏပြုသည့်တိုင်အောင်နန္တရားတွေကိုတဏှတိကနာသမုခကဏပြုသည့်တိုင်အောင်ဒါပြောခဲ့ပြောပြီးတဲ့အခါကျတော့တစင်းတက်ပြီးတော့ဦးဇင်းတို့ကင်္ကာဥဒနာဝိတ္တုဒီပိုင်းပြစ္ဆယပရိကဉာဏ်ရာရေးအတွက်ဦးဇင်းတို့ဆက်ပြီးဟောခဲ့ပြီးတာပေါ့လေးခုမြောက်ဝိတ္တုဒီအထိပြီးပြီးတော့ဘာကျမ်းနေတော့ဆိုတော့ဒိဋ္ဌိဝိတ္တုဒီပိုင်းမှာအကျုံးဝင်တဲ့ယုတ်တရားနန္တရားတွေကို ကိစ္စခဏပြူသည့်တိုင်ဒါရှုပွားသုံးတတ်ဖို့ဆိုတဲ့အပိုင်းကြံခဲ့တာအကြံခဲ့တယ်ဆိုတော့လည်းဦးဇင်းတို့တို့ပေါ့အကြောင်းအလျော်စွာယောဂီတွေနဲ့နားလည်မှုအပေါ်မှာမူတည်ပြီးတကယ်လက်တွေ့အလုပ်လုပ်တဲ့အပိုင်းကိုဦးစားပေးပြီးတော့ပြောတာဖြစ်တဲ့အတွက်ကြောင့်အဲဒါဦးဇင်းတို့ထားခဲ့တာအဲဂုတော်တရားကိုဟောနေတာဦးဇင်းတို့ဘယ်ရောက်သွားပြီလဲဆိုတော့ဒါရူပခန္ဓာဘိုင်းပေါ့ခန္ဓာ၅ပါးနဲ့ပြောကြဆိုရူပခန္ဓာဘိုင်း မေရုပ္ပခန္ဓာဘိုင်းမှာယုတ်တရားတွေကိုလက္ခဏာတတ်တာပြစ္စုပတ္တံပဋ္ဌာန်စာကြည့်တိုင်အောင်ရှုပွားသုံးသပ်ခြင်းဆိုရဲအပိုင်းမှာဟိုသင်တို့ရှုခွက်ရပြောတော့လက္ခဏာတွေစတုပ်ကရှုခွက်ပေါ့ဘယ်လိုလက္ခဏာတွေစတုပ်ကရှုခွက်ကို ဟောလာတာဘယ်ရောက်သွားပြုံဆိုတော့ဦးသင်တို့ပြီးခဲ့တဲ့ဘက်ကဇီဝိတ္တိတွေထိတော့ပြီးတော့ပြီဘာထိပြီးဇီဝိတ္တိတွေထိပြီးပါပြီခင်ဗျာ ဓာကြီးဒကမကြီးတွေမှတ်တော့မှတ်မိလောက်ပါသေးတယ်နော်အဲဇီဝိတ္တိနေအထိတော့ပြီးခဲ့ပြီဇီဝိတ္တိနေအထိပြီးခဲ့ပြီဆိုတဲ့အပိုင်းမှာဇီဝိတ္တိနေရဲ့အကြောင်းလေးကိုနည်းနည်းလေးပြန်ပြီးတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့ဟာလေးကိုနည်းနည်းထပ်ပြီးတော့ပြန်ပြောကြရအောင်အဲဇီဝိတ္တိနေဒီသူ့ကလက္ခဏာပေါ့သဟဇာတ ရူပါနုပါလနာလက္ခဏာသဟဇပေါ့တော့အတူတကွအဖြစ်တဲ့ယုတ်တရားတွေကိုသူကဘာလုပ်လဲဆိုတော့အတူတကွဖြစ်တယ်ဆိုတာကလတ်တူအတူတကွအတူဖြစ်တဲ့ကလတ်တူကမ္မဇယုတ်တို့ကိုစောင့်ရောက်ခြင်းသဘောတရားဟောဒါသူကကိုယ်ပိုင်လက္ခဏာပြရခါကျတေတံဗုဒ္ဓနာရတံထိုကလတ်တူကမ္မဇယုတ်တို့ကို ဥပမာတိဘင်တို့တိုင်အောင် ဖြစ်စေခြင်းမျှစေခြင်းအသက်ရှိစေခြင်းဒါသူ့ရဲ့လုပ်ငန်းကိစ္စပေါ့အဲ့မှာဦးဇင်းတို့ဘာနည်းနည်းလေးထပ်ပြီးတော့ပြောခြင်းတော့ဆိုတဲ့အခါကျတော့ဒီဇီဝိတကကလတ်တူကကမ္မဇယုတ်တွေကိုစောင့်ရှောက်တယ်ဆိုတဲ့အပိုင်း သူကဖြစ်စေတာတော့မဟုတ်ဘူးသူကစောင့်ရှောက်တဲ့သဘောစောင့်ရှောက်တဲ့သဘောဆိုတာကိုဦးဇင်းတို့ဒီမှာဗာနဲ့ဥမာပေးထားလို့ဆိုရင်အထိန်တယ်တယောက်မင်းသားတယောက်ကိုစောင့်ရှောက်ရတဲ့အထိန်တယ်အဲ့တော့မင်းသားကိုတော့ဒီအထိန်တယ်ကနေပြီးတော့ဖြစ်စေတာမဟုတ်ဘူးဒါမင်းသားကိုဒါမိဖုရားကနေဖွားမြင်အဲ့တော့ မင်းသားကိုဖြစ်စေတာကတော့မိဖုရားပဲအကြောင်းရင်းကံကအဲသို့တော့ဒီမင်းသားလေးဆက်လက်ပြီးတော့ကြီးပွားရေးတတန်းစိနေနိုင်ရေးကိုဆက်လက်ပြီးတော့စောင့်ရှောက်ရတာဒီအထင်းတွေအထင်းတွေကစောင့်ရှောက်ရအဲ့တဘောပဲအဲ့တော့ကမ္မသာယုတ်တို့ကိုကလတ်တို့ကမ္မသာယုတ်တို့ကိုစောင့်ရှောက်တယ်ဆိုတဲ့ကိုကသူကပေါ်နေဒီယုတ်တွေကိုသူနဲ့ကလတ်တို့ယုတ်တွေကိုဖြစ်စီတာကကံကဖြစ်စီတာ ဘာကဖြစ်စေတာကံကဖြစ်စေတာပါဗျာကံကဖြစ်တယ်သူကကမ္မဇယုတ်ကံကြောင့်ဖြစ်တဲ့ယုတ်အဲ့တော့ကမ္မဇယုတ်ဆိုတဲ့အတွက်ကံကတော့ဖြစ်စေတာဒီဇီဝိတကဖြစ်စေတာမဟုတ်ဘူးသူကလည်းဆိုကြပါစို့ဒီကမ္မဇယုတ်ကလို့ဇီဝိတနောကကလယုတ်လို့ပဲဇီဝိတနောကကလတစ်ခုကိုပဲကြည်ကြည်သို့မဟုတ်သက္ကုတတကကလကိုပဲကြည်ကြည်ပေါ့အဲ့တော့လွယ်အောင်ဦးဇင်းတို့သက္ကုလေးလည်းပါအောင်ပြောမယ်ဆိုသက္ကုတတကကလပေါ့ဉာဏ်နဲ့သောတာတတကခန္ဓာတတကဇင်ဝတတကကာတတက ဆိုတော့ဒီဘာဝတတ္တကကလပ်တွေလည်းပုံစံတူပါပဲအဲ့တော့ဆိုကြပါလို့သက္ကုတ္တကကလပ်ကလေးတစ်ခုကြည့်ဒီသက္ကုတ္တကကလပ်ဆိုတဲ့ဒီယုတ်ကလပ်ကလေးယုတ်အမုံလေးပေါ့အထဲမှာယုတ်ဆယ်မျိုးရှိအဲရုပ်ဆယ်မျိုးကို ဖြစ်စီတာကကံကဖြစ်စီတာဘာကဖြစ်စီတာကံကဖြစ်စီတာပါဗျာကံကဖြစ်စီတာဟောကံကဖြစ်စီပြီးတဲ့နောက်ကြမှာ အဲ့ဖြစ်ပေါ်လာတဲ့ယုတ်ကလေးသူယုတ်တဲ့ပေါ့ယုတ်ရဲ့တတန်ရှိသလောက်ကလေးဆက်လက်ပြီးတော့တည်နေနိုင်အောင်အဲ့ဒီယုတ်ကရထဲမှာပဲပါတဲ့ဇီဝိတကအဲ့တော့သူ့နှုတ်လိုက်လို့ရှိရင်ကျန်တဲ့၉ပါးပေါ့စကုတ္တကကလပ်မှာစကုလျင်စကုကြည်လျင်စကုမြောက်ရှိတဲ့ ရုပ်ကလပ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီ10ခုတည်းကနေပြီးတော့ဇီဝိတကိုနှုတ်လောက်ကျန်တဲ့6ခုပေါ့အဲ့ကျန်တဲ့6ခုကိုသူကစောင့်ရှောက်ပေးနေတဲ့သဘောပဲဒါကသူက ကမ္မတယုတ်တွေကိုစောင့်ရှောက်တယ်နောက်သူကိုယ်တိုင်ကိုသူကိုယ်တိုင်ကိုဆိုတော့သူကိုယ်တိုင်ကိုလည်းသူစောင့်ရှောက်သူကိုယ်တိုင်ကိုသူစောင့်ရှောက်တာကြဘာနဲ့ဥပမာတူတော့ဆိုတဲ့အခါကျတော့ဦးဇင်းတို့လေသူကြီးနဲ့ဥပမာတူတယ်ဘာနဲ့ဥပမာတူလေသူကြီးနဲ့ဥပမာ တူပါတယ်ဗျာ ဒီကိစ္စဆိုရင်တော့ဒကာကြီးဒကာမကြီးဒီထက်မှာသင်္မောသားတွေပါရင်တော့သင်္မောသားဆိုရင်တော့ကပရိနဲ့တာအိုးမှာတူတယ်ဩဟုတ်ပလားသင်ပါဗျာဒါလိုပြောအဲ့တော့လေသူကြီးပဲဦးဇင်းတို့ဆိုကြပါစို့စားလဲရှိတဲ့အတိုင်းပေါ့နော်အဲ့တော့တစ်ဖက်ကန်းကိုတစ်ဖက်ကန်းမှဒီတစ်ဖက်ကန်းတို့ကူးပြီအခြားတစ်ဖက်ကန်းတို့ကူးပြီဒီလေပေါ်မှာခုနလေထိုးသားတွေလည်းပါမယ်ခရီးတယ်တွေလည်းပါမယ်လေသူကြီးကိုယ်တိုင်လည်းပါ အဲ့တော့ဒီလေသူကြီးဒီဒီခီးတဲ့ဒီလေထိုးသားတွေနဲ့တကဝဒီလေပေါ့လေလေပေါ်ပါပစ္စည်းအကုန်လုံးပေါ့မပြည့်စည်အောင်မဆုံးရှုံးရလေအောင်ဒါသူကတောင်းယူရတာလေသူကြီးကတောင်းယူအဲ့တော့သူကိုယ်တိုင်မပြည့်စည်အောင်လေသူတောင်းယူပြီးသားဖြစ်မနေဘူးလားဖြစ်နေပါတယ်ဖေဟာ ဒီလေးပေါ်မှာသူကိုယ်တိုင်ပါလာတဲ့အတွက်ကြောင့်သူကိုယ်တိုင်လည်းမပျက်စီးရလေအောင်ဒုက္ခမရောက်ရလေအောင်အော်လေးပေါ်မှာပါလာတဲ့အခြားတက်ရှိတက်မဲ့ပေါ့အဲပစ္စည်းတွေလည်းမပျက်စီးမဆုံးရှုံးရလေအောင်သူကတောင်းဝန်ယူစောင့်ရှောက်နေရတဲ့သဘောအဲ့လိုပဲဓမ္မဇီဝိတကသူကိုယ်တိုင်ကိုလည်းလေတူကြီးပမာသူကိုယ်သူလည်းစောင့်ရှောက်တယ်ရုပ်သက်စေးတဲ့အထိတည်နေအောင်အတူနဲ့အတူဖြစ်ပေါ်ဖြစ်ပဲကလတ်တူခုနပြောတဲ့ကမ္မဇယုတ်တူကိုလည်းသူကစောင့်ရှောက်နေတာ တော်တော်သူကဖြစ်စီတာတော့မဟုတ်ဘူးသူကဖြစ်စီတာမဟုတ်ဘူးသူကစောင့်ရှောက်ပေးတာသူကဘာလုပ်ပေးတာသူကစောင့်ရှောက်ပေးနေတာပါဗျာအဲ့တော့ဦးဇင်းတို့ဒီလိုဥပမာလေးတွေကိုနားလည်ပြီးတော့တကယ်လက်တွေ့ရှုနေတကယ်ရှုရတဲ့အပိုင်းမှာတွေ့တခါတလေကြတော့ကြောင်းလို့ဦးဇင်းတို့ဥပမာလေးတွေဒီဒါတခါလေးမှာအင်မတန်ဟိုလူတွေဒီစကားပြောတဲ့အခါမှာဥပမာနဲ့ပြောလိုက်နားလည်တွေ့တခါလေးမှာဥပမာမပါဘဲနဲ့စဉ်းစားနေရင်မျိုးလုံးထဲမှာမပေါ့ဘူး စောင့်ရှောက်တယ်ဘလို့စောင့်ရှောက်တာတော့စသည်အဖြစ်ပေါ့နော်သူကအတူတူကံကောင်းကြောင့်ဖြစ်လာတာတော့ဟုတ်ပြီသူကဘလို့စောင့်ရှောက်နေတာတော့ဆိုတာမျိုးပေါ့အဲ့တော့ခုလိုဦးဇင်းတို့နားလည်ပြီးတော့ဥပမာလေးနဲ့ဒါကတ်ပြီးတော့စင်ကျင်လိုက်လို့ရှိရင်ဒါအတိညာနဲ့မှရှင်းတော့အဲ့လိုအာဂမတုဒ္ဒဘိုင်းမှာအတိညာနဲ့ရှင်းထားပါမှအဓိကမတုဒ္ဒဘိုင်းလို့ခေါ်တဲ့တကယ်လက်တွေ့အားထုတ်တဲ့အပိုင်းမှာလည်းပဲအမိမိတို့ကအတိညာတန်ရှင်းတာ အဲဒါကိုပဲစာတိုင်းလိုက်ပြီးတော့ပြောနေတယ်လို့ဒီလိုတော့ဦးဇင်းတို့ဟိုပြောလို့မရဘူးပေါ့စာကတော့သိထားမှာမှန်တယ်ဒါပေမဲ့အဲစာသိအတိုင်းတော့ဘာထက်လောက်ရမလို့ကြင်ရမှာပဲစာသိအတိုင်းမိမိကလိုက်ကြည့်ကြည့်ရင်မိမိသိမယ်ပေါ့ဒီလိုပြောတာအဲဒါကိုတော့ဦးဇင်းတို့နားလည်ထားဖို့လိုတယ်ကဲထားပေါ့ဒါကတော့ဇီဝိတ္တိနေအကြောင်းလေးဒီလောက်ဆိုရင်တော့တို့တခိုင်းကြီးတက္ကမကြီးတွေဒါနားလည်ပြီလို့ဒီလိုသဘောပေါက်တာပေါ့အဲ့တော့ဒီဇီဝိတ္တအကြောင်းလေး ခုနသူကတကရတုကမ္မသာယုတ်တွေကိုစောင့်ရှောက်တယ်လတ္တုကမ္မသာယုတ်တွေကိုဥပမသည်ဘင်းတို့တိုင်အောင်ဆိုတော့ခုနပြောတဲ့ဆိုကြပါစို့တိတ္တကနာ50နဲ့တက်ချက်အသက်ရှင်မယ်ဆိုရင်အဲ့ဒီစိတ်တက္ကနာ50တက်ချက်ရှိကဥပစဖြစ်တဲ့စိတ်တက္ကနာခဏငယ်ပေါ့နောက်ဆုံးချုပ်မဲ့ခဏငယ်ပေါ့ခဏငယ်လို့ခေါ်တဲ့ဘင်းပေါ့အဲ့ကြားတဲ့တိုင်မှာ49ချက်တိုင်အောင်အသက်ရှင်နေအောင် ဆိုလိုရင်းကသူရုပ်တဲ့50တစ်ချက်ပြည့်အောင်တက်ရှိအောင်ဒါသူစောင့်ရှောက်ပြီးနေတယ်ဒါကိုဒလတုကမ္မဇရုပ်တို့ကိုဥပမာတိဘင်တို့တိုင်အောင်ဖြစ်စီခြင်း မျှစီခြင်း အသက်ရှိစီခြင်းဆိုတာဒါကိုပြောတာဒါသူကလုပ်ငန်းကိစ္စပေါ့ပြီးတဲ့အခါကျတော့သူကပြစ္စုပ္ပတ္ထံပြစ္စုပ္ပတ္ထံဆိုတော့က ဉာဏ်ထဲမှာယောဂီတယောက်ကဆင်ញင်ပြီးဇီဝိတဆိုတာဘာလဲဇီဝိတဆိုတာဘာလဲဉာဏ်နဲ့ဆင်ញင်ဆင်ញင်တဲ့အခါမှာသူ့ရဲ့ဉာဏ်ထဲမှာထင်ရှားလာတယ်ဘယ်လိုထင်ရှားလာတော့ကလတုကမဇယုတ်တို့ကိုဘင်းမတိုင်မီအသက်ရှည်အောင်တည်အောင်ထားတတ်တော်သဘောတရားအဲ့တော့ ဘယ်မတိုင်မီဆိုတာခုနပြက်ချိန်ပေါ့ဟိုစပြစ်တဲ့ချိန်ကနေပြက်တဲ့ချိန်ဒီကိုပြက်တဲ့အချိန်မတိုင်ခင်အထိတီးနေအောင်သူကစောင့်ရှောက်ပေးတာသူကစောင့်ရှောက်ပေးနေတဲ့သဘောတီအောင်ထားနေတဲ့သဘောလို့ညာထဲမှာထင်လာအဲ့တော့ဒီနေရာမှာဆိုလို့ရှိရင်တော့ဦးဇင်းတို့ဒီရတ္တနဲ့ပြစ္စုပ္ပန်ကြီးတွားပြီးတော့သဘောတရားချင်းကသူကတူတယ်လို့ဒီလိုထင်ရသဘောတရားချင်းက တကယ်လဲသူကတူတာပေါ့တကယ်တူတယ်ဆိုတာကဦးသိန်းဟိုတလောကပြောသလိုပဲဒီမှာလက်ရှိဦးသိန်းကြီးမှာဟိုပြည်နယ်နိုင်ငံသူတယောက်လဲဒီလက္ခဏာလက်တာပြစုပတ်ထံဓာတ်ထံပိုင်းကိုရှုပွားနေတာရှုပွားနေတဲ့အခါကျတော့တချို့တချို့လက္ခဏာတွေမှာတချို့တချို့ပေါ့လေပရမတ္ထတရားတွေမှာခုနလုပ်ငန်းကိစ္စရဲ့ပြစုပတ်ထံကသွားပြီးတော့တစ်ထက်တည်းလူလူတူးနေတယ်သူကတော့ကဝိညာဉ်နဲ့ခန္ဓာရောက်သွားတော့အဲဝိညာဉ်နဲ့ခန္ဓာမှာဒီ ပရိဒဏ်တွေပေါ့ပရိဒဏ်တွေကိုညာနဲ့ခန္ဓာလို့ခေါ်လဲပရိဒဏ်တွေစိတ်ပေါ့အဲပရိဒဏ်တွေစိတ်တို့ဘဝင်စိတ်တို့ဒီသူကလုပ်ငန်းကိစ္စနဲ့သူကဒီပြစ္စုပ္ပထန်ဒီတွားပြီးတော့ဟိုတထက်သေးလောက်တူနေတာပေါ့တူနေတော့ဘာကြောင့်ဒီလိုမျိုးဟိုအတူဖြစ်ရတာတော့လက္ခဏလက္ခဏာအရတ္တပစ္စုပ္ပတ္တံပရဒံဆိုတဲ့၄ချက်မှာအရတ္တနဲ့ပစ္စုပ္ပတ္တနဲ့ဘာကြောင့်တူးနေရတာတော့ဒီလိုမျိုး မိကုံးလေးတွေမေးတာပေါ့မေးတော့ဒါလည်းဦးဇင်းတို့နားလည်အောင်ရှင်းပြတာရှင်းပြဆိုတော့ဆိုကြပါစို့ဟိုတလောကလည်းဦးဇင်းပြောခဲ့တယ်ထင်ပါတယ်ဟိုလုပ်ငန်းနဲ့ပုံကူနဲ့တခါတည်းမှာတသားတည်းမကြဘူးလားတသားတည်းဖြစ်နိုင်ပါတယ်ဗျာတသားတည်းဖြစ်ဒါပေမဲ့တခါလေကြတော့လေတသားတည်းမဖြစ်တာရော မရှိဘူးလားမဖြစ်တာလည်းဖြစ်နိုင်ပါတယ်ဗျာအဲတခါလေကြတော့လေတသားတည်းမဖြစ်ဘူးတခါလေကြတော့လေတသားတည်းဖြစ်အဲ့တော့ ပုဂ္ဂိုလ်တယောက်ကိုဆင်ញင်လိုက်တယ်အဲပုဂ္ဂိုလ်တယောက်ကိုဆင်ញင်တဲ့အခါဆိုကြပါစို့အာဒေါက်တာမြင့်စိန်ဒေါက်တာစိန်မြင့်ဟုတ်လားတင်ပါအဲ့လိုမျိုးကဆင်ញင်လိုက်လို့ရှိရင်သူ့ရဲ့လုပ်ငန်းအော်သူကဈေးကုတဲ့လူပဲလို့ဒီလိုမျိုးသွားမြင်တော့ဒါဟာသူ့ရဲ့လုပ်ငန်းကိစ္စနဲ့သူနဲ့ကိုတရွဲတဲ့သွားမြင်တာပေါ့ဟုတ်ပလားဒါပေမဲ့တခါလေးမှ စေးကုတယ်ဆိုတဲ့ဒေါက်တာဆိုတဲ့စေးကုတဲ့လုပ်ငန်းကိုမမြင်ဘူးတခါလေးကြတော့မြင်တဲ့အချိန်ကျတော့ခုနဒကာကြီးရဲ့လုပ်ငန်းကိစ္စကလည်းစေးကုတာဒါပေမဲ့ဒကာကြီးကဘယ်လိုလူလဲလို့ဟိုစင်ကျင်တဲ့အခါမှာလည်းအော်စေးကုတဲ့သူလူနာတွေကိုကြည့်တဲ့သူလို့ဒီလိုသိတဲ့အခါမှာတော့လုပ်ငန်းနဲ့လူနဲ့ကတစ်ထပ်တည်းမကြဘူးလားတစ်ထပ်တည်းကြနေပါလေဗျာ ဒါပေမဲ့တခါလေကျဆင်ញင်လိုက်တဲ့အခါဒကာကြီးကလုပ်ငန်းကိစ္စမသိဘူးဒကာကြီးဒီဒေါက်တာစေကုတယ်ဆိုတာကိုမသိဘူးမဆင်ញင်မိဘူးဘာပဲသွားဆင်ញင်မိတုံးဆိုတော့ဒကာကြီးဒီတရားထောက်တယ်ဗါတယ်တော့တရားထောက်နေတဲ့သူကသူအဲ့တော့အာဖောက်တရားပေါ်မှာတရားထောက်တဲ့သူပေါ့ကွာဒေါက်တာစိန်မြင့်ဆိုတာဟောအဲ့တဲ့ကြောင့်သူကလုပ်ငန်းကနဲ့ကြတော့နည်းနည်းတော့မုံညစ်သမွေးဝမ်းကြောင်းလုပ်ငန်းတွေတော့ကွာမသွားဘူးလားကွာနေပါတယ်ဖေဟာ ကွာသွားတယ်အဲ့လိုပဲဒါကြောင့်မလို့တချို့ချို့မှာတော့ဒီရတ္တဆိုတဲ့လုပ်ငန်းကိစ္စနဲ့ပြည့်စုံပတ်ထန်ပြီးမတူညီတာလည်းရှိတယ်မတူတာတွေရှိတယ်ဒါပေမဲ့ရေပုံရအများစုကတော့သူကတူပြီအခုဒီမှာလည်းထို့တူပဲတကယ်တမ်းဓမ္မဥစဉ်တို့ဟိုတေတံဘောဓနာရတံတေတင်ညေဝထပနာပြစ္စုပ္ပထာနံဆိုတာဒါပါဠိလိုပြောရင်သကလုံးကဝေယောပရိယေပဲဘောဟာရကိုပြောင်းထားတာပဲအတိပ္ပယ်ချင်းကအတူတူပဲဒီကမ္မသရုပ်တွေကိုကလတ္တုကမ္မသရုပ်တွေကို သူကစောင့်ရှောက်ခြင်းဒါမှမဟုတ်ဖြစ်စေခြင်းတည်စေခြင်းဆိုတာဒီဒီဒါဟာသဘောတရားကအတူတူပဲဖြစ်စေတာတည်စေတာဒါအတူတူပဲအဲအဲ့သဘောပဲအဲ့တော့ဒီညမှာတော့ပြောချင်တာကရတ္တနဲ့ဆိုတဲ့ရတ္တဆိုတဲ့လုပ်ငန်းကိစ္စနဲ့ပစ္စုပ္ပထန်ဆိုတဲ့ဉာဏ်ထဲမှာရှိရှိထင်လာတာနဲ့ဒီဒါသဘောတရားအရာအတူတူပဲလို့ဒီလိုနားလည်ရအောင်โอเคနောက်တစ်ခုပေါ့ ပဋ္ဌာန်ပေါ့ပဋ္ဌာန်နီးစွာသောအကြောင်းနီးစွာသောအကြောင်းဆိုတော့လေထို့တူပဲဘာလဲနီးစွာသောအကြောင်းနီးစွာသောအကြောင်းဒီမိမိသည်ဖြစ်စီအပ်မျှစီအပ်အသက်ရှိစီအပ်သောကလတုကမ္မဇမဟာဘုံ။အော်အဲ့တော့မဟာဘုံ၄ပါးဒီကလတုထဲမှာရှိတဲ့ဓာတ်ကြီး၄ပါးပေါ့ဒီဓာတ်ကြီး၄ပါးကတကယ်တော့သူကစောင့်ရှောက်ပေးတယ်။ဒါပေမဲ့အဲ့သူစောင့်ရှောက်ပေးတဲ့ဒီဓာတ်ကြီး၄ပါးဒီပင်လျင်သူကနီးစွာသောအကြောင်းဒီဓာတ်ကြီး၄ပါးမှမရှိရင်သူလည်းပဲ ဒါရုပ်တရားအနေနဲ့ဖြစ်လာနိုင်မှာမရှိဘူးလို့တလူပြောချင်တာဒါကတော့ဇီဝိတ္တနေခဲ့ပိုင်းဒီပိုင်းနေဒီတကယ်တော့နည်းနည်းလေးခက်ခဲတယ်ဟိုတကယ်ရှုတဲ့လက်တွေ့ရှုတဲ့အပိုင်းမှာပေါ့ပြထားနောက်အတော်ဦးဇင်းတို့နောက်ပရမတ္ထတတ္တတခုကိုဆက်ပြီးတော့သွားကြရအောင်အဲ့တော့နောက်ပရမတ္ထတတ္တတခုကဘာတော့လို့မေးတော့ဟရယဝုဒ္ဓ အရိယဝတ္ထုကလက္ခဏာရတ္တပြစ္စုပဋ္ဌံပဋ္ဌံပဋ္ဌံတွေကဘာတွေလဲလို့မိတဲ့အခါကျတော့မနောဓာတုမနောဝိညာဏဓာတုနံနေတယလက္ခဏံဟရိယဝတ္ထုဟောမနောဓာတုမနောဝိညာဏဓာတုနံမနောဓာမနောဝိညာဏဓာတုဤနေတယလက္ခဏံတဲ့မိယာသဘောတဲ့မိယာလက္ခဏာမိယာသဘောဒီဟရိယဝတ္ထုကဲ့ ဒါမှတ်ကြောင်းမှတ်ရလက္ခဏာပဲလို့ဒီလိုနားလည်ရနောက်တစ်ခုဒေဒင်းကြီးဝဓာတုနံအာဓာရဏရတံဟောဒေဒင်းကြီးဝဓာတုနံအာဓာရဏရတံဆိုတာဘာပြောတာလဲဆိုတော့ဒေဒင်းကြီးဝထိုမနောတမနောဝิญညာဓာတုဤတာလျင်အာဓာရာအာဓာရဏအာဓာရဏတိယဖြစ်ခြင်း လုပ်ငန်းကိစ္စ ဘာဖြစ်ခြင်းနဲ့တော့တရားဖြစ်ခြင်းကိစ္စပါဗျာတရားဖြစ်ခြင်းလုပ်ငန်းလေးကြအဲ့တော့ဒီမှာဟရိယဝတ္ထုကိုရှင်တို့ဟိုဒီမှာနည်းနည်းလေးဘာနာလဲရမလဲဆိုပြင်စောကာရဘုံဆိုကြဆိုခန္ဓာ၅ပါးရှိတယ်ပြင်စောကာရဘုံပေါ့အဲ့ပြင်စောကာရမှာဘုံမှာဆိုရင်ဒီနန္တရားတွေဒီမိယာဝတ္ထုယုတ်ရှိရတယ်မိယာဝတ္ထုယုတ်နဲ့ကင်းပြီးတော့သူကမဖြစ်နိုင် မဖြစ်နိုင်တော့မြာဝတ္ထုယုတ်ရှိရတယ်ဆိုခုနဇကုဝဉ္ဇနာတသောတာဝဉ္ဇနာတဆိုဒီတတ္တရားဆိုင်ရဆိုင်ရသူ့မြာဝတ္ထုယုတ်တွေကိုမိတယ်ခုဒီမနောတတ်နဲ့မနောဝဉ္ဇနာတပေါ့အဲမနောတတ်နဲ့မနောဝဉ္ဇနာတဘယ်ကိုမိတွဲဖြစ်တော့ဆိုတော့ဟရိယဝတ္ထုကိုမိတွဲဖြစ်တယ်ဒါကြောင့်မလို့ဒီမနောတမနောဝဉ္ဇနာတတူတရားအဖြစ်နဲ့သူကဒါသူ့လုပ်ငန်းဆောင်တာကတရားဖြစ်နေတာပေါ့ဒါကြောင့်မလို့ဒါတရားဖြစ်ချင်းဒီသူ့ရဲ့လုပ်ငန်းကိစ္စဟရိယဝတ္ထုရဲ့ နောက်တစ်ခုကတော့ပြစ္စုပ္ပတ္တညာထဲမှာဆင်ញင်ပြီဟရိယဝတ္တုဆိုတာဘလို့ဟာမျိုးတုံးဆိုတဲ့အခါကျတော့ဥပ္ပန္နပြစ္စုပ္ပတ္ထာနံသူမနောတမနောဝဉာဏဓာတုကိုထမ်းဆောင်ထားတတ်တဲ့သဘောတရားဆိုလိုရင်းကမနောတမနောဝဉာဏဓာတုကဒီဟရိယဝတ္ထုယုတ်ကလေးမှာမိကျွဲဖြစ်ဟရိယဝတ္ထုယုတ်ကလေးမှာမိကျွဲဖြစ်တဲ့အတွက်ကြောင့်ဒီဟရိယဝတ္ထုဆိုတဲ့မိယာတရားပေါ်မှာသူကဖြစ် ဒီအတွက်ကြောင့်ဒီဟရိယဝတ္ထုကထိုမနောတမနောဝิญญาဓာတ်တွေကိုထမ်းဆောင်ထားတဲ့သဘောပဲအလုပ်ထားတဲ့သဘောမနောဓာတ်တွေကိုမနောဓာတ်နဲ့မနောဝิญญาဓာတ်တွေကိုထမ်းဆောင်ထားတာပါဗျာဆိုကြပါစို့ဦးဇင်းတို့ဒီမှာဦးဇင်းကပစ္စည်းလေးတစ်ခုကိုအဲဒီမောက်ကလေးတစ်ခုကိုလက်ဝါးပေါ်တင်ထားတယ်ပေါ့လက်ဝါးပေါ်တင်ထားရင်ဆိုကြပါစို့ဒီမောက်ကလေးဒီဒီလက်ဝါးပေါ်မှာသူကဖြစ်တည်နေတယ်ပေါ့လက်ဝါးပေါ်မှာဖြစ်တည်နေတယ်အဲ့ဒါဆိုရင်ဒီလက်ကလေးက ဘာလို့တုံးဆိုတော့ဒီမောက်ကိုဘာလို့ထားတုံးဆိုတော့ဦးဇင်းတို့ထမ်းဆောင်ထားတာပဲเนาะဒီလက်မရှိရင်သူကဘာလို့လဲအောက်ကို drop ဖြစ်သွားမယ်ကျသွားမယ်အဲ့သဘောပဲတို့တို့ပဲကောနာမနောဓာတ်မနောဝိညာဏဓာတ်ကဒီဟရိယဝတ္ထုပေါ်မှာဖြစ်တယ်ဟရိယဝတ္ထုယုတ်ကိုမှီတွဲပြီးတော့ဖြစ်တယ်ဟရိယဝတ္ထုယုတ်ကိုမှီတွဲပြီးတော့ဖြစ်တဲ့အတွက်ကြောင့်ဒီဟရိယဝတ္ထုယုတ်ဒီဒီမနောဓာတ်မနောဝိညာဏဓာတ်ကိုသူကဘာလို့ထားတော့ထမ်းဆောင်ထားတဲ့သဘောပဲဒါကိုပြောတာဒါညံထဲမှာ ခါလေဆင်ញင်လိုက်တယ်ဟရိယဝတ္ထုဆိုတာဘလို့လဲဘလို့လဲဒါလို့ဆင်ញင်တဲ့အခါမှာဒါလို့ညာထဲမှာထင်းလာတာဒါကိုပြောတာပေါ့ဒါသာပြစ္စုပတ္ထအဲ့တော့ဦးဇင်းတို့ဒီဟရိယဝတ္ထုနဲ့ပတ်သက်လို့တော့ဒါဦးဇင်းတို့ဟိုးတုံးကဟို32ကုဋ္ဌာသာဘိုင်းမှာတော့ဒါဟရိယဝတ္ထုကဒါသဘောတဘာဝနဲ့ပုံသဏ္ဍာန်ဒါကတော့ပြောခဲ့ပြီးသားဖြစ်တာပေါ့သူကနှလုံးအိမ်မှာမိတွဲဖြစ်တယ် နှလုံးအင်ကဲတို့ဦးဇင်းတို့အတွင်းမှာရှိတဲ့ဒါလက်တစ်ပြည့်များလောက်ရှိတဲ့ဒီသွေးလေးမှာမိတွဲပြီးတော့ဖြစ်နေတယ်ပေါ့ဒီယုတ်တရားတွေဒါဟရိယဝတ္ထုယုတ်ပေါ့အဲ့ဟရိယဝတ္ထုယုတ်ကိုဒီနန္တရားမနောတမနောညာဏတအမိရတဲ့နန္တရားတွေကမိတွဲဖြစ်တယ်အဲ့တော့ဦးဇင်းဒီနေရာမှာဟုတ်တုံးကလည်းပြောတော့ပြောခဲ့ဘူးလေသို့တော့ဒီနေရာလေးမှာဒကာကြီးတွေဒကာမကြီးတွေကိုဒီဘဝင်နဲ့ပေါ့ဟရိယဝတ္ထုအကြောင်းလေးကိုစကားဆက်တော့ပြန်ပြီးတော့နည်းနည်းပြောကြရအောင် မနောဒွါရလို့လည်းဦးဇင်းတို့ကသုံးတယ်ဟရိယဝတ္ထုလို့လည်းသုံးတယ်အဲဒွါရအနေနဲ့ပြောရင်မနောဒွါရစိတ်တို့ဤဝင်ပေါက်ထွက်ပေါက်သို့အဲ့စိတ်ဒီကွန်းလားဒီပြစ္ဆဝိညာဉ်ကလွဲရင်ပေါ့ဒီမနောတမနောဝိညာဏတအမိရတဲ့ဒီနန္တရားတွေကဖြစ်ရင်ဟရိယဝတ္ထုယုတ်ကိုမိတွဲဖြစ်တယ်။ဒါပေမဲ့အာယုံကလာပြီးတော့ရိုက်ခတ်တဲ့အခါကျတော့ဟရိယဝတ္ထုယုတ်ကိုမရိုက်ခတ်။ဥပမာဆိုကြပါစို့အခုဒကာကြီးတွေဒကာမကြီးတွေက တရားနာနေတယ်အဲဆိုတော့သောတာတော်ရဝတိတွေဖြစ်ဒီသောတာတော်ရဝတိတွေဒီဖြစ်ရေးအတွက်တတ္တာယုံဆိုတဲ့အာယုံတစ်ခုရှိရတယ်အဲ့တော့ဒီတတ္တာယုံလေးပေါ့ခုဦးစင်းကစကားတစ်လုံးစီတစ်လုံးစီဒီလိုပြောရင်ဒီအတန်ကတို့တကကြီးတကမာကြီးတွေကနာအကြည်ကိုလည်းရိုက်ခတ်တယ်ဘဝင်မနောအကြည်ဆိုတဲ့ဒီမနောဒေါရကိုလည်းရိုက်ခတ်တယ်အဲ့မှာじゃဟရိယဝတ္ထုကိုရိုက်ခတ်တယ်လို့မသုံး အဲ့တော့အတန်ကလာရိုက်ခတ်လိုက်တယ်နားကြီးကိုရိုက်ခတ်တယ်ပြီးတော့ဗျာနုလိုလိုဒီမနောဒွါရကိုမနောအကြီးကိုဘဝင်မနောအကြီးလို့ခေါ်တာပေါ့ဒီကိုလာပြီးရိုက်ခတ်ရိုက်ခတ်တဲ့အချိန်မှာဝတိအစဉ်ရှေ့ကဒီစိတ်အစဉ်ပြတ်ဆဲသွားတယ်ပြတ်ဆဲသွားပြီးတော့ဘာဖြစ်တော့ပြန်တော်ရဝဇန်ဆိုပြီးတော့အာဝဇန်နေဗမာဖြစ်ဟရိယဝတ္ထုမိတွဲဖြစ်သူကြတော့မနောဒွါရဒီဘဝင်ကိုမိတယ်တာမဟုတ်တော့ဘူးဒီဟရိယဝတ္ထုကိုမိတွဲဖြစ်သွားတယ်ပြီးတော့ ဇကုဝိညာဉ်နာကြီးကိုမိတွဲပြီးတယ်ကျန်တဲ့ခုနတမ္ပရိဒန်ဒိုင်ရဏဆိုတဲ့ဒီမနောဒမနောဝိညာဏတက်အမိရတယ်ဟုတ်ဇောဒိုင်အောင်ကဒီဟရိယဝတ္ထုယုတ်ကိုမိတွဲဖြစ်တယ်အဲ့တော့အဓိပ္ပာယ်ကနှမျိုးဖြစ်နေတာပေါ့ဟရိယဝတ္ထုနဲ့မနောဓာရပေါ့နော်ဟရိယဝတ္ထုနဲ့မနောဓာရဒီနည်းအားဖြင့်ဝင်မနောကြီးပေါ့ဒီနှစ်ခုကိုဦးဇင်းတို့ကနားလည်ဖို့လိုတယ်အဲ့တော့ဝင်မနောကြီးဆိုတာကတကယ်ပြောရင်ဘဝင်စိတ်တွေပေါ့ဘဝကိုပြည့်စဲမသွားအောင်ဒါဆက်ဆက်ပြီးနေတဲ့ဘဝင်စိတ်တွေရှိတယ် အဲ့ဒီဘဝင်စိတ်တွေကဦးဇင်းတို့ဝတိစိတ်မဖြစ်တဲ့အချိန်ကြီးမှာသူကဇက်တိုက်ဈာထဲကနေပြီးတော့ဘဝပြတ်ဆဲမသွားအောင်သူကဇက်တိုက်ဖြစ်နေအဲ့တော့ဝတိစိတ်ကုဏဈာတိစိတ်မြင်တိစိတ်သတ္တိအပြင်ဒီလိုစိတ်တွေဖြစ်နေတော့လေဒါဖြစ်ပေါ့ဝတိစိတ်တွေဖြစ်ရင်ဖြစ်မနောဒရဝတိပြင်စားဒရဝတိနဲ့တကွာမနောဒရဝတိတွေဖြစ်နေရင်ဖြစ်အဲအဲ့ဒီဝတိတွေမဖြစ်တော့ဘူးဆိုရင်သူကဘဝင်ကဘဝင်စိတ်ကဝင်ပြီးတော့ဖြစ်အဲ့တော့ဆိုကြပါစို့ရေပုံရဥဒင်းတို့ဒုဒကကြီးဒီကမကြီးကိုဈာတိစိတ်ဖြစ်ပြီးတဲ့ဈာထဲမှာဘဝင်များစွာခြားတယ် အဲဟိုမနောဒရဟိုသောဒရဝတိပြီးတော့မနောဒရတရဏုတကမနောဒရဝတိစသည်အပြင်သုဒ္ဓမနောဒရဝတိတို့ဒါတွေဖြစ်တာပေါ့ဖြစ်ပြီးညာထဲမှာဘုံနေဘုံနေသူကတောက်ချောက်ချားတယ်တဝတိနဲ့တဝတိချားမှာအဲ့ဘုံဝင်ချားနေတဲ့အချိန်သူကတကယ်တော့ပြောချင်တော့ဘုံနေဖြစ်နေတာအဲ့ဒီဘုံဝင်ဖြစ်နေတဲ့အချိန်မှာပဲနောက်အတန်တစ်ခုထပ်ပြီးတော့လာပြီးတော့ရိုက်ခတ်အဲ့အတန်တစ်ခုကဘယ်လာရိုက်ကဘုံမနောကြီးရှိတော့အဲ့ဘုံကိုလာပြီးတော့ မနောဒရကိုလာရိုက်ခဲ့တဲ့အတွက်ကြောင့်ဒီဘဝင်စင်ကပထမဦးဆုံးလှုပ်မယ်ဒါဘဝင်ကစရဏတို့တခါကြီးဒါကြားဘူးမှာဘဝင်ကစရဏဘဝင်ကုပစ္စည်းတာဆိုဘဝင်ကစရဏမှာဘဝင်စင်လှုပ်မယ်ဘဝင်ကုပစ္စည်းတာမှာဘဝင်ပြတ်သွားမယ်ဘဝင်ပြတ်တယ်ဆိုတာဘာပြောအောင်ဆိုတော့ဘဝင်စိတ်တွေရပ်သွားတာအဲဘဝင်စိတ်ရပ်သွားပြီဆိုတဲ့အခါကျတော့ဘာဖြစ်တော့ဒီပင်သန္တရာကိုဇန်ဆိုတဲ့စိတ်လာဖြစ်တယ်အဲသူဒီဒါသူကမနောဒီပင် ပစ္စဝิญဉ်ထဲမှာမပါတဲ့အတွက်ကြောင့်သူကတော့မနောတမနောဝิญဉ်လာတက်ပေါ့ဒီခုဒီမှာပြောတဲ့အတိုင်းမနောတမနောဝิญဉ်လာဒီဝิญဉ်တွေကဘယ်မှာဖြစ်တော့သူကဘဝင်အစဉ်နဲ့ပြတ်သွားတော့ဒီဟရိယဝတ္ထုမှာလာဖြစ်တယ်ပထမဆုံးဟရိယဝတ္ထုမှာဖြစ်နေတာကဝင်စိတ်တွေဒီတော့ကြောင့်သူကဒီအတန်ကဟရိယဝတ္ထုကိုတိုက်ရလာရက်ခက်လို့မရဘူးဟရိယဝတ္ထုကိုမိတွဲဖြစ်နေတဲ့ဝင်စိတ်တွေရှိနေတာအောင်ရှိနေတဲ့အတွက်လာရက်ခက်လို့မရတဲ့အတွက်ကြောင့်ဒီမနောဒေါရကိုပဲလာရက်ခက်ရက်ခက်ပြီးတော့သူလှုပ်ပြီးတော့ပြတ်သွားပြီဆိုတဲ့အခါကျမှဒီ စဖြစ်တဲ့ပြင်သရဝတ္တန်နဲ့တကွာတမ္ပရိဒန်ဒိုင်နာကဘယ်မှာဖြစ်ရဟရိယဝတ္ထုမှာဖြစ်ရအဲ့တော့အဲ့ဒါကိုဦးဇင်းတို့နားလည်ဖို့လိုတယ်ဒီအပိုင်းမှာတော့ဦးဇင်းတို့တကယ်ဟိုလက်တွေ့အားထုတ်တဲ့အပိုင်းမှာလည်းယောဂီတွေဒီအင်မတန်မှဒါမှားတတ်တယ်နားလည်ဖို့လည်းခက်တော့ဦးဇင်းတို့အသေးစားလည်းဒါကိုရှင်းပြရတယ်ဒါတွေမှာဗာမေးတတ်တုံဆိုတော့ဟရိယဝတ္ထုနဲ့မနောတော်တာဘလို့กว่าလဲအဲစသည်အပြင်ပေါ့ရုံးငယ်တကကြီးတကမကြီးတွေဟိုခုလိုလေးနားသွားရင်တော့နားတာပဲရှိတာ ဒါပေမဲ့တေးသေးချာချာစဉ်းစားရင်အဲ့နှစ်ခုကခုနနားလည်ဖို့ခက်နေတာပေါ့တကယ်အားထုတ်တဲ့အပိုင်းကြတော့မစဉ်းစားဘဲနဲ့ဒီကလည်းမစင်ញင်မဲနဲ့ဘလို့မှမရတော့အဲ့တော့တကယ်စဉ်းစားစင်ញင်ပြီးတော့ရှုပြီဆိုရင်ဒီဘိုင်းကဟိုထက်ကထက်ကဦးဇင်းတို့ပြောပြရတာဒါကြောင့်မလို့ခုလိုပေါ့ဒီဘိုင်းนี่ကြုံလုံးနဲ့ဦးဇင်းတို့တို့တကကြီးဒီကမကြီးတို့ဒါလေးပြောပြတာကဲကောင်းပြီဒါကတော့ဟရိယဝတ္ထုနဲ့မနောဒွါရပေါ့အပိုင်းပေါ့အဲ့တော့ဒီဟရိယဝတ္ထုကခုနပြစ္စုပ္ပတ္ထံပေါ့ ဘိုင်းကိုယောဂီသူတော်ကောင်းကညာနဲ့ဆင်ခြင်တဲ့အခါဩဟလျဝတ္ထုဆိုတာဘာလဲဆိုတော့ညာနဲ့မှထင်လာတယ်ဟုတ်လားမနောတမနောဝိညာဏဓာတ်တွေကိုသူကထမ်းဆောင်ထားတဲ့သဘောပဲဒါအောက်ကနေထမ်းထားတဲ့သဘောဒါကပြည့်စုံတတ်တယ်နောက်ဗရဒ္ဒံကတော့ခုနပြောတယ်သူဒီဟရိယဝတ္ထုယုတ်ကိုမိတွဲပြီးတော့မိရဟရိယဝတ္ထုယုတ်ကမိရာပေါ့ကလတ်တူဒါကမ္မဇမဟာဘုတ် ဓာတ်ကြီး၄ပါအဲ့လိုဆိုလို့ရင်းကဒီဟရိယဝတ္ထုဒီလည်းပဲဟရိယဝတ္ထုဆိုတဲ့ယုတ်ဒီလည်းသူတကူလည်းဖြစ်နေတာမဟုတ်သူလည်းယုတ်ကလအနေနဲ့ဖြစ်တဲ့အခါမှာယုတ်ကလသူအပါပေါ့10မျိုးပေါ့ဟရိယတတကကလလို့ခေါ်တယ်သူအပါ10မျိုးဖြစ်တယ်အဲ့သူအပါ10မျိုးဖြစ်တဲ့အထဲမှာအဲ့10မျိုးတွေကဒီဓာတ်ကြီး၄ပါးလည်းပါနေပေါ့အဲ့ကံကြောင့်ဖြစ်တဲ့ဓာတ်ကြီးဒီကမ္မဇယုတ် ထဲမှာပါတယ်ဓာတ်ကြီးလေးပါဒီဓာတ်ကြီးလေးပါဒီလာရင်သူ့ရဲ့နှီးစွာသောအကြောင်းတဲ့ဒါကဟရိယဝတ္ထုပြီးတဲ့အခါကျတော့ဦးဇင်းတို့ဒါအဲ့တော့ပြန်ပြီးတော့ပြောမလို့ဟရိယဝတ္ထုရဲ့လက္ခဏာသည်အဲ့ဒါမနောတမနောဝိညာဏတို့ဤမိယာဖြစ်ခြင်းသဘောသူ့ရဲ့လုပ်ငန်းဆောင်တာသည်ထိုမနောတမနောဝိညာဏတအမိရတဲ့ထိုတဏ္ဍပါဤတိယာနောက်တကသူ့ရဲ့ပြစ္စုပ္ပဋ္ဌံသည် ထိုမနောတမနောဝညာတတအမိရတဲ့ဓာတ်နှစ်ပါးကိုထမ်းဆောင်ထားတတ်တဲ့သဘောလို့ညာထဲမှာရှေ့ရှုထင်မယ်အဲသူကနီးစွာသောအကြောင်းကတော့ကလတ်တူ ကမ္မဇမဟာဘုတ်၄ပါးဒီသူရဲ့နီးစွာသောအကြောင်းလို့ဒီလိုနားလည်ရပြီးတဲ့အခါကျတော့ဂဗိကာရအလဟာရလို့ခေါ်တဲ့ဟာရယုတ်ပေါ့အဲဒီဂဗိကာရအာဟာရလို့ခေါ်တဲ့ဒီအာဟာရယုတ်ရဲ့လက္ခဏာတတပစ္စုပ္ပထံပဋ္ဌာန်ပေါ့နော် အဲ့တော့ဒီအာရယုတ်ကြီးလက္ခဏာရတ္တပစ္စုပ္ပတံပဋ္ဌံကိုသွားတဲ့အခါကျတော့ဦးဇင်းတို့ဩဇာလက္ခဏာဂပိကာရောအာရောဒါသူ့ရဲ့လက္ခဏာဩဇာကာရောဂပိကာရောအာရောဆိုတော့ဒါဘာပြောတာလို့လို့ပြီးတော့စားမြူအပ်သောလုံလေးကိုပြုတော်လဲမပြုအပ်တကယ်မပြုတော်လဲပြုအပ်တကယ်သို့သောဆိုတဲ့ဒီစားမြူအပ်တဲ့အစာအာဟာရရဲ့ အစီအစီဩဇာဓာတ်ကလေးဩဇာဆိုတဲ့သဘောလေးအစီအစီဩဇာဆိုတဲ့သဘောကဒါသူ့ရဲ့လက္ခဏာအဲ့တော့ဟိုးရှေ့ကဦးဇင်းတို့ဒီလက္ခဏာရတ္တပြစ္စုပတ္ထံပရတ္ထံမရှိခင်ပေါ့မရှိခင်ဟိုးရှေ့မှာဦးဇင်းတို့ဘာလုပ်ခဲ့တုံးဆိုတော့ဒီရုပ်တရားတွေကိုစပြီးတော့ယုံ28ပါးကိုတလုံးစီတလုံးစီရှုတဲ့အပိုင်းမှာတည်းဒီဩဇာကပါခဲ့တယ်လက္ခဏာအနေနဲ့ရှုခဲ့တာအဲ့တော့သူဒီအစီအစီလေးပဲ အဲ့တော့ဘယ်ဒီရုပ်တိုင်းရုပ်တိုင်းမှာဒီဩဇာကသူကအောက်နေဘောကရုပ်ထဲမှာပါတဲ့အတွက်ကြောင့်သူကရှိနေတယ်။အဲသူကအစီအစေးသဘောလေးပဲ။အဲအစီအစေးလေးကခုနစားမျိုးအတော့အစာအာဟာရထဲမှာပါလာတဲ့အဲအစီအစေးလေးပဲ။အာဟာရဒါသူ့ရဲ့ဒါဩဇာတက်ကလေးပေါ့။ဒါသူ့ရဲ့လက္ခဏာပဲ။နောက်ပြီးတော့သူ့ရဲ့ရတ္တဒီရူပါဟရဏရူပါဟရဏရတ္တရူပါဟရဏရတ္တဆိုတော့သူကဘာပြောတော့ အာဟာရဇယုတ်ကိုစောင်းနေအာဟာရဇယုတ်ကိုစောင်းတာတဲ့ဘာကိုစောင်းအာဟာရဇယုတ်ကိုစောင်းတာပါဗျာအာဟာရယုတ်ကိုသူကစောင်းနေစောင်းခြင်းတီးစီခြင်းဆိုလိုရင်းကဒီဩဇာလေးရှိတော့ဒကာကြီးတွေဒကာမကြီးတွေဩဇာကောင်းကောင်းလေးဩဇာအာဟာရအာဟာရကောင်းကောင်းဩဇာကောင်းကောင်းလေးစားလိုက်တဲ့အခါကျတော့အာဟာရဇယုတ်တွေမဖြစ်ဘူးလားဖြစ်ပါတယ်ဗျာ ဖြစ်တယ်အဲ့ဒါကိုပြောတာအဲ့တော့သူ့ရဲ့လုပ်ငန်းကိစ္စဒီဒီဩဇာအာရသယုတ်ကိုစောင့်နေဒါသူ့ရဲ့လုပ်ငန်းကိစ္စပြီးတဲ့အခါကျတော့သူ့ရဲ့ပစ္စုပ္ပတ္ထညနေမှာဆင်ញင်လိုက်တဲ့သူတော်ကောင်းတယောက်ညနေမှာထင်းလာတယ်ဘလို့ထင်းလာတော့ဥပဋ္ဌံဗနပစ္စုပ္ပတ္ထနောဟောဥပဋ္ဌံဗနပစ္စုပ္ပတ္ထနောဘာပြောတာလဲဆိုတဲ့အခါကျတော့အာရသယုတ်တို့ကို ဖြစ်စေခြင်းဖြင့် ရူပကာယကိုထောက်ပံ့ခိုင်းစေတတ်သောသဘောတရားအဲ့တော့ဗာပြောတာတော့အာရသယုတ်ကိုဖြစ်စေခြင်းအပြင်ဒီဩဇာလေးကသူအာရသယုတ်ကိုဖြစ်စေတယ်အာရသယုတ်ကိုဖြစ်စေခြင်းအပြင်ဒီရူပကာယကြီးကိုထောက်ပံ့ခိုင်းထားတယ်အဲ့တော့ဒကာကြီးဒကာမကြီးတို့ခုဆိုကြပါစို့ဒကာကြီးဒကာမကြီးရတယ်တရားနာဦးဇင်းတို့ကလည်းတရားဟော ဒီလိုမျိုးဒီကုံပေါ်မှာဒီလိုထိုင်းပြီးတော့ဦးဇင်းတော်ကလည်းတရားဟောနိုင်မှုဒီပလင်ပေါ်မှာထိုင်းပြီးတရားဟောနိုင်မှုတခါကြီးဒီကမကြီးရဲ့အခုလိုပေါ့ဒါလည်းမတ်မတ်ကလေးထိုင်းပြီးတော့တရားနာနိုင်ဖို့ဆိုတာတခါကြီးဒီကမကြီးအာဟာရလေးရှိလို့မလားအာဟာရရှိလို့ပါဗျာနေ့ရက်၃ရက်လောက်ဘာအာဟာရမှမဖုံးပေးမသုံးဆောင်ရတော့ဘူးဟမ်ဘုန်းကြီးတွေဘဝဆိုတာလည်းပဲသမားလှူမစားရတဲ့ဘဝဟုတ်လား အဲ့တော့ဒီနေ့လူချင်းမရှိဘူးတရက်နေလာရောမဖုံးပေးနဲ့နှစ်ရက်လူချင်းမရှိဘူးနေလာရောမဖုံးပေးနဲ့၃ရက်၄ရက်၅ရက်လောက်များဇက်တက်လူချင်းမရှိရင်အဲ့ဘုန်းကြီးတွေစားကြရရှိသေးလားမရှိတော့ပါဗျာအဲ့ဘုန်းကြီးတွေလည်းစားကြရလည်းမရှိတော့ဘုန်းကြီးတွေလည်းပလင်မွန်တက်ပြီးကုလိုခါရဲမိုးတုံးမတက်ကလေးနဲ့ငုတ်တုတ်ကလေးထိုင်ပြီးတော့ကုလိုတကကြီးဒီမိုင်းကြီးပြောနိုင်ပါဦးမလားမပြောနိုင်တော့ပါဘူးဗျာအဲ့တော့ဘုန်းကြီးနေဆိုတာဘုန်းကြီးတွေက သာသနာအတွင်းသားရှင်ရန်နေကအတမွေးဝမ်းကြောင်းဒီတို့တကကြီးဒီတကမာကြီးနေတက်ရက်ဆက်ဆက်မနေဘူးလားဆက်ဆက်နေပါတယ်ဖေဟာနော်ဦးဇင်းတို့ကျေးဇူးတော်ရှင်ဖောက်ဆရာတော်ကတော့သူကဒီဩဝါဒတွေထဲမှာအမြဲတမ်းတတိတံဝေကရဖို့စကားလေးတစ်လုံးသုံးလေးရှိအဲ့ဒါဘာလဲဆိုတော့ဓမြပေးမှလူမကမ်းမှဆရရတဲ့ဘွာဘာမြတ်မမနာကြီးနေကြလို့လေတဲ့ဟုတ်လား အဲ့တော့ဦးဇင်းတို့တကားလဲဟာအဆောင်ကောင်းကောင်းကြီးနေနဲ့နေတယ်ဟမ်ကြောင်ကောင်းကောင်းကြီးနေမှနေတယ်တချို့ချို့ဆရာတော်တွေဘုန်းကြီးတွေဟာအကာကောင်းကောင်းကြီးနေစီးတယ်နော်စသည်အပြင်သုံးဆောင်ကောင်းကောင်းနေဘလောက်ပဲဘလို့ပဲသုံးဆောင်နေရသုံးဆောင်နေရတကယ်တော့မာနာကြီးတွေဟာတပြားသားမှမရှိပါဘူးဟုတ်ပလားသူတစ်ပါးလူလို့ပေးလို့ကမ်းလို့လှူဒန်းလို့ဒါဖုံးပေးသုံးဆောင်ပြီးတော့နေနေရတဲ့ဘာဝ ဒီနေ့လူသူမရှိဒီနေ့စားစရာမရှိတဲ့ဘောကပဲဘာမှတူလောင်းထားတာလည်းမရှိဒကာကြီးတွေဒကာမကြီးတွေကဈေးမသွားတဲ့၄၅ရက်လောက်တော့စားလို့ရတယ်မလားရပါဘူးစားစရာတော့အိမ်မှာစုမထားဘူးလားစုထားပါလေဒါပေမဲ့ဘုန်းကြီးနေမှာဘယ်ရရဟမ်ဒီနေ့စွန်းလာလောင်းတဲ့လူမရှိဘူးစွန်းလာလူတဲ့လူမရှိဘူးအဲ့ဘုန်းကြီးနေအာတပိတ်ကိုမောက်ပြီးတော့အဲ့တပိတ်ပေါ်ကိုဘိုက်လေးတစ်ခါထပ်ပြီးတော့မောက်ဟုတ်လားတပိတ်မောက်ဘိုက်မောက်ပြီးနေရမယ်ဘောကပဲဘာမှစားစရာလည်းမရှိဘူးဟုတ်ပလား ကိုယ့်အကိုရှာလို့ဘလို့လဲမရဘူးချက်လို့ပြုတ်လို့လဲမရဘူးကထာပြောချင်တာဘာလဲဆိုအဲ့တော့အာဟာရပေါ့အာရကဒီအာရသယုတ်ကိုဖြစ်စေခြင်းအပြင်ဟဲ့ဒီရူပကာယကြီးကိုဘာဖြစ်နေရတော့ထောက်ပံ့ပေးနေတာဘာပေးနေတာရူပကို ထောက်ပံ့ပေးနေတာပါဗျာရူပကာယကြီးကိုထောက်ပံ့ပေးနေတာဒါကြောင့်မလို့ဦးဇင်းတို့ဒီရူပကာယကြီးကအာရနဲ့မျှတာပြီးတော့ကုလိုပေါ်ပြောကြဆိုကြသွားကြလာကြလှုပ်ကြကိုင်းကြ ကုလိုတရားတွေဟောကြနာကြဒီလိုနားနေတာဒီဒီအာဟာရကထောက်ပံ့ထားလို့အဲ့တော့ညံနဲ့ဆင်ញင်လိုက်ပြီအာဟာရဆိုတာဘယ်လိုသဘောလဲဩဇာဆိုတာဘယ်လိုသဘောလဲညံနဲ့ဆင်ញင်တဲ့သူတော်ကောင်းတယောက်ကညံထဲမှာပေါ်လာတယ်ဘယ်လိုပေါ်လာလဲဩဒီရူပကာယကြီးကိုထောက်ပံ့ပေးထားတာပါလားထောက်ပံ့ပေးထားတဲ့သဘောလို့ဒီလိုညံထဲမှာထင်လာတယ်တဲ့ဒါသူ့ရဲ့ပြည့်စုံပတ်တာနောက်တစ်ခုကတော့ လေးခုမြောက်သူကဗဒထံကတော့ကပလံကတဝါအာဟာရိတပဝိထုဗဒဌာနောတဲ့ဟောဘာပြောစားမျိုးအပ်သောအာဟာအစာအာဟာရဩဇာကိုဖြစ်စီတဲ့နီးစွာသောအကြောင်းကိုပြောရမယ်ဆိုစားမျိုးအပ်တဲ့အာဟာစာအာဟာရအဲ့စားမျိုးအပ်တဲ့အစာအာဟာရကသူ့ရဲ့နီးစွာသောအကြောင်းအဲ့တော့ဆိုဆိုကြပါစို့ဦးဇင်းတို့ဘာအာဟာရမှမစားဘဲနဲ့မဖုံးမေးမသုံးဆောင်ဘဲနဲ့ ဒီဩဇာဒီဩဇာယုတ်ကဖြစ်လာပါမလားမဖြစ်နိုင်ပါဗျာမဖြစ်နိုင်ဘူးဒါကြောင့်မလို့ဒီဩဇာဆိုတဲ့ဒီယုတ်ကပိကာရအာလလို့ခေါ်တဲ့ဒီဩဇာယုတ်ကလေးဖြစ်ဖို့ရအာနေစွာသောအကြောင်းကိုပြုပါပြောပါဆိုရင်ဒီစားမြုပ်ရတဲ့အစာအာဒါပဲတဲ့ဒါနေစွာသောအကြောင်းကဲနောက်တစ်ခုအဲ့တော့ပြန်ပြီးဦးဇင်းဒီလက္ခဏာတတပြည့်စုပဋ္ဌံပဋ္ဌံကိုပြန်ပြောမယ်ဆိုဒီဩဇာကေလက္ခဏာကအစီအစီ ဒါဩဇာဆိုတဲ့ဒီသဘောတရားလေးကဒါသူ့ရဲ့မှတ်ကြောင်းမှတ်ရာလက္ခဏာနောက်အာရသရုပ်တွေကိုစောင့်ထားတယ်စောင့်ထားခြင်းဒီစီခြင်းဒီသူ့ရဲ့လုပ်ငန်းကိစ္စနောက်ဒီအာရသရုပ်တွေကိုဖြစ်စေခြင်းအပြင်ဟဲ့ဒီရူပကာယကြီးကို ထောက်ပံ့ခံစေတတ်တဲ့သဘောတရားလို့ဒါညာရှိရှိထင်းနေပြစ္စုပ္ပတ္ထံနောက်ဗရဒ္ဒံအနေနဲ့ကတော့သူကစားမြူအပ်တဲ့အစာအာဟာရဒီသူကနှီးသွားတော့ကြောင်းပဲတဲ့ဒါအာဟာရ ပြီးတဲ့အခါကျတော့နောက်တစ်မျိုးနောက်တစ်မျိုးသွားတဲ့အခါကျအာဂါတဓာတ်ပါတဲ့တော့အာဂါဒတ်အာဂါတဓာတ်ပါဗျာအာဂါတဓာတ်အာဂါတဓာတ်ရဲ့လက္ခဏာကဘာလဲဆိုတော့ရူပပရိစ္ဆေဒလက္ခဏာအာဂါတဓာတုဟောသူ့ရဲ့လက္ခဏာကရူပပရိစ္ဆေဒလက္ခဏာယုတ်ကလတ်တူကိုပိုင်းခြားတတ်သောသဘောယုတ်ကလတ်တူကိုပိုင်းခြားထားတယ် ဒါအာဂါတရဲ့လက္ခဏာပဲအာဂါတဓာတ်ရဲ့လက္ခဏာပဲဘာရဲ့လက္ခဏာလဲတော့အာဂါတဓာတ်ရဲ့လက္ခဏာပါဗျာအာဂါတဓာတ်ရဲ့လက္ခဏာယုတ်ကလတ်ဒီကိုသူကပိုင်းခြားထားတယ်နောက်တကသူ့ရဲ့လုပ်ငန်းကိစ္စသူ့ရဲ့လုပ်ငန်းကိစ္စကြတဲ့အခါကျတော့ရူပပရိယန္တပကာဒနာရတာတဲ့ရူပပရိယန္တ ရုပ်တရားတွေကိုသူကမလုပ်ထားတော့ဆိုတော့ပရိယန္တအပိုင်းအခြားလေးလောက်ထားပြီးတဲ့အခါကျပကာသနထင်ရှားအောင်ပြဆိုလို့ပြောချင်တာကအဲ့တော့ယုတ်ကလတ်တို့ဤအပိုင်းအခြားကို ထင်ရှားအောင်ပြယုတ်ကလတ်တို့ဤအပိုင်းအခြားကိုထင်ရှားအောင်ပြရဲဆိုတာဘာလဲဆိုတော့ဒီအာဃာတဓာတ်ရှိလို့ဦးဇင်းတို့ကယုတ်ကလတ်အနေနဲ့ယုတ်ကလတ်အနေနဲ့တွေ့နေတာနောက်ဆိုရင်အကုန်လုံးအာဃာတဓာတ်ဆိုတဲ့အကြား ပရိစီဒဆိုတာအပိုင်းခြားလေးမြန်မရှိရင်ဒါကြတဲ့ဒကာကြီးတွေဒကမိုက်တွေဒါကြတဲ့ဟိုဂျုံမုံတွေကိုရေနဲ့ဖြော်ပြီးတွက်ထားတယ်လို့အတုံးကြီးအခဲကြီးပြပြကြီးဖြစ်သွားမှာပေါ့။ဒါထဲမှာအကြလက်မရှိတော့တဲ့သဘောဖြစ်သွားမှာ။ဒီအာကာသဓာတ်ရှိနေတဲ့အတွက်ကြောင့်ဦးဇင်းတို့တကယ်ပရမတ္ထဉာဏ်မြင်ဆိုင်အောင်ဒါကြတဲ့ခဏတွေဖြိုလိုက်လို့ရှိဒီကလည်းစစာဦးဆုံးဒီတဏ္ဍိကဏပြူပြီးတော့ယုတ်ကလအမုံတွေနဲ့မြင်တာ။ဒါအာကာသဓာတ်ကပိုင်းခြားပြထားလို့မြင်ရတာ။ အာကာသဓာတ်မရှိရင်သူမမြင်ဒါကြောင့်မလို့အာကာသဓာတ်ရဲ့လုပ်ငန်းဆောင်တာသည်ဒီယုတ်ကလတွေကိုအပိုင်းအခြားသူ့ဘာသူအတိအခြားဖြစ်အောင်သူကထင်ရှားပြတယ်ဒါကြောင့်မလို့သူရဲ့လုပ်ငန်းကိစ္စကိုပြောပါသို့ယုတ်ကလတို့ဤအစုံအပိုင်းခြားကို ထင်ရှားပြခြင်းပဲဒါသူ့ရဲ့လုပ်ငန်းကိစ္စအဲဒီမှာလဲဦးဇင်းတို့ဒီတကယ်ယုတ်တရားတွေကိုယုတ်ကမထံကို ရှုပြီးဆိုရင်အဲယုတ်ကမထံကိုရှုတဲ့သူတော်ကောင်းက မဓာတ်လေးဓာတ်ကြီးလေးပါပေါ့သဘောတရား12မျိုးကိုမိမိခန္ဓာကိုယ်မှာစိုက်ရှုရှုလိုက်လို့ရှင်ဘာပေါ်လာမလဲတခါတဲ့ဟဲ့ဒီခန္ဓာကိုယ်ကြီးကတခါတဲ့ခြေလက်ကောင်းခါတွေပြောက်ပြောက်ပြီးတော့ဘာလို့ဆိုခုနရေကတုံးဖန်တုံးမန်တုံးလို့အကြည်တုံးကြီးပေါ်လာတယ်ပေါ်လာပြီးတော့အချို့ချို့ပုံကိုယ်တွေမှာအဲ့အကြည်တုံးကြီးပဲမြင်နေတာမြင်နေရင်သူကဘာလို့ဆိုဒီအာဂါသကိုသူကရှုရဒီအာဂါသကိုရှုလိုက်တော့မှခုနယုတ်ကလကိုသွားမြင်အဲ့တော့သူ့ရဲ့လုပ်ငန်းကိစ္စပေါ့ခုနကဒီပြောတဲ့အာဂါသရဲ့လုပ်ငန်းကိစ္စက ယောဂလတ်တို့ကိုအပိုင်းယောဂလတ်တို့၏အပိုင်းခြားကိုထင်ရှားပြနေတာဒီအာကာသရှိလို့တော့ဦးဇင်းတို့ယောဂလတ်တွေကိုမြင်နေရတယ်ဆိုတော့ဒါကြောင့်မလို့အာကာသကိုတကယ်ရှုခွက်မှာသွားရှုခိုင်းရတာရှုပါမှသူကဒီယောဂလတ်ကိုသွားမြင်တာပေါ့ဒါကြောင့်မလို့သူတို့ဒီဒါယုတ်ဒီအာကာသဓာတ်ကစားပြီးဒါကယုတ်အတုလို့ခေါ်တယ်ယုတ်အစစ်မဟုတ်ဘူးဘာလို့ခေါ်ရုပ်အတုလို့ခေါ်ပါတယ်ဖေဟာရုပ်တုရုပ်တုလို့ခေါ်တယ်ရုပ်တုဆိုတာကဘာပြောတာလဲဆိုတော့ပရမတ္ထအားဖြင့်သူကထင်ရှားရှိနေတာမဟုတ်ဘူး ရုပ်အစစ်ဆိုတဲ့ပရမတ္ထတရားခုနသဘောတရားရှင်မျိုးဆိုတဲ့အစုအဖွဲ့၉မျိုးဆိုတဲ့အစုအဖွဲ့၁၀မျိုးဆိုတဲ့အစုအဖွဲ့ဆိုတဲ့ဒီယုတ်ကလတ်ကလေးတွေ၁၀မျိုး9ရှင်မျိုး9မျိုး၁၀မျိုးဒီလိုယုတ်ကလတ်တွေအဲယုတ်ကလတ်တွေရှိနေတဲ့အတွက်ကြောင့်အဲယုတ်ကလတ်တွေရဲ့အကြားပဲယုတ်ကလတ်မရှိရင်အာဃာတဓာတ်ဆိုတာရှိအောင်မလားမရှိနိုင်ပါဘူးခင်ဗျာမရှိဘူးသူအဲ့တော့ယုတ်အစစ်ပရမတ္ထအပြင်ထင်ရှားရှိတာတော့မဟုတ်ဘူးယုတ်ကလတ်ယုတ်အစစ်တွေက ရှိနေတဲ့အတွက်ကြောင့်ရုပ်စစ်တီကြားတဲ့ကအပိုင်းခြားအနေနဲ့သူကပြောတာဒါကြောင့်မလို့သူဒီရုပ်စစ်မဟုတ်ဘူးဒါရုပ်အတုကထာအဲ့တော့သူကလုပ်ငန်းကိစ္စကိုပြန်ပြောမှဆိုယုတ်ကလတ်တို့ဤအပိုင်းအခြားကိုထင်ရှားပြခြင်းဒါလုပ်ငန်းကိစ္စနောက်ပြီးတဲ့အခါကျတော့ဦးဇင်းတို့သူကပြစ္စုပ္ပဋ္ဌာန်ကြတဲ့အခါကျတော့ရူပမရိယာဒပြစ္စုပ္ပဋ္ဌာနာ အတံဖုဒ္ဓဘာဝစိတ်တဝိဝရဘာဝပြစ္စုပ္ပထာနာဝါဆိုပြီးတော့ဒီလိုနှစ်ချက်သို့မဟုတ်သုံးချက်ရှိအောင်ပေါ့အဲ့တော့ဗာပြောတာလို့ဆိုတော့နံပါတ်1ရူပရူပမရိယာတာဆိုတာဗာပြောလဲဆိုတော့ယုတ်ကလတ်တို့ဤနေကြဒေတာပဲအဲ့တော့မှဆိုကြပါဦးဇင်းတို့နိုင်ငံတနိုင်ငံနဲ့တနိုင်ငံဆိုတာသူကနေတတ်မှတ်ထားတာဒါဒီနေကြဟိုဘက်နိုင်ငံဒီဘက်နိုင်ငံဒါနေကြအဲ့လိုပဲ ယုတ်ကလတစ်ခုနဲ့တစ်ခုဒီရှင်မျိုးဆိုတဲ့ယုတ်ကလ၉မျိုးဆိုတဲ့ယုတ်ကလအဲယုတ်ကလကလေးတစ်ခုနဲ့တစ်ခုရောရှော့မတော့အောင်သူကဘာလဲတော့ဒါနေကြားလေးပဲအဲ့လိုညံထဲမှာရှိရှိထင်းလာတာ။အော်ယုတ်ကလတို့နေကြားဒေတာလေးလို့ဒီလိုရှိရှိထင်းတာ။ဒါတစ်ချက်။နောက်မဟာဗုဒ္ဓဤမထိအပ်ဒီအဖြစ်ဟူသောဟောသူကအတန်ဖုတ်ထမထိအပ်ဘူး။အဲ့တော့မဟာဗုဒ္ဓဤမထိအပ်ဒီဤအဖြစ်ဟူသောသဘောတရားညံထဲမှာဆင်ញင်လိုက်ငါမဟာဗုဒ္ဓ၄ပါး။ ဒီဘက်ကယုတ်ကလကမဟာဘုတ်ဟိုဘက်ကယုတ်ကလကမဟာဘုတ်အဲ့မဟာဘုတ်တစ်ခုနဲ့တစ်ခုသူကထိစပ်မနေဘူးပေါ့ဟောနောက်တစ်ခုနောက်တစ်မျိုးကလတ်တူဟိုစိတ်တဝိဝရဘာဝဆိုတာယုတ်ကလတ်တို့ဤအကြာယုတ်ကလတ်တို့ဤအပေါက်အကြာအကြာအပေါက်အဖြစ်ဟူသောသဘောတရား အဲ့တော့ယုတ်ကလကလေးတွေကြားထဲမှာအကြာအပေါက်ကလေးရှိတယ်လို့ညာထဲမှာထင်လာတာဒါအာကာသဓာတ်အဲ့တော့အာကာသဓာတ်ကိုစင်ကျင်တဲ့အခါမှာယောဂီတယောက်ရဲ့တဏ္ဍာမှာဒီ၃မျိုးပေါ့၃မျိုးလို့ထင်ရှားမယ်တော့မဟုတ်ဘူး၃မျိုးတွေကတစ်မျိုးမျိုးထင်ရှားလာနိုင်တာပေါ့နံပါတ်1ယုတ်ကလတို့နေကြဒေတာလေးလို့ထင်ရှားလာတဲ့သူတော်ကောင်းလည်းရှိရှိအဲဒါမှမဟုတ်လို့ရှိရင်ဩအာဂတတဆိုတာ မဟာဗုဒ္ဓဤမထိအပ်သည်အဖြစ်ပဲမဟာဗုဒ္ဓတွေထိစပ်မနေခြင်းသဘောလေးပဲလို့ညာထဲမှာထင်လာဒါမှမဟုတ်ရင်နောက်တစ်မျိုးအနေနဲ့ထင်နိုင်တယ်အဲ့ဒါပါလေယောဂလတို့ဤအကြအပေါက်ကလေးပဲနေကြသို့မဟုတ်အကြအပေါက်ဆိုဒီမှာအကြအပေါက်အဲ့လိုမျိုးသုံးမျိုးတစ်မျိုးမျိုးညာထဲမှာထင်လာနိုင်တယ်တဲ့ဒါကအာဂတတက်ကပြစ္စုပ္ပတ္ထနောက်ဗဒ္ဒံကိုပြောပါဆိုတဲ့အခါကျတော့ ပရိစေနရူပပဒဌာနာတဲ့ဟောအပိုင်းခြားခံရသောယုတ်ကလညာအဲ့တော့အာဂသတကနီးစွာသောအကြောင်းပါလဲဆိုတော့အဲ့အပိုင်းသူကပိုင်းခြားပေးထားတဲ့ယုတ်ကလတွေကသူကနီးစွာသောအကြောင်းပဲအဲ့တော့ယုတ်ကလနှစ်ခုသုံးခုရှိနေလို့သူကအာဂသတဆိုတာဖြစ်ပေါ်လာတာအဲ့သူကပိုင်းခြားပေးထားတဲ့ယုတ်ကလတွေဒီပြင်သူရဲ့နီးစွာသောအကြောင်းပဲအဲ့တော့ဦးဇင်းတို့ဆိုကြပါစို့နိုင်ငံနိုင်ငံကြားမှာ border ဆိုပြီးတော့ဒီလိုမျိုးမရှိဘူးလား အဲ border line ဆိုတာအဲ border line ဒီသူပိုင်းခြားပေးတာတဲ့ဟိုဘက်နိုင်ငံဒီဘက်နိုင်ငံနှစ်ခုရှိနေလို့တော့သူ border line ဆိုတာရှိတာပေါ့တခါလဲတကဘာလုံးမှာတနိုင်ငံနဲ့ဆိုရင်သူကအဲ border line ဆိုတာရှိအောင်မလားမရှိနိုင်ပါဘူးခင်ဗျာမရှိနိုင်တော့ဘူးအဲ့တော့ဒီသူပိုင်းခြားပေးထားတဲ့ဒီဟိုသူတတ်မှတ်ပေးထားတဲ့ဒီနိုင်ငံတွေဒီပင်သူ့ရဲ့နှီးဆော်တော့ကြောင်းအဲ့သဘောပဲဒီမှာလည်းပဲအာကာသဓာတ်ဆိုတာသူပိုင်းခြားပေးထားတဲ့ယုတ်ကလတ်ဒီဒီပင်လျင်သူ့ကဲပါတဲ့တော့နှီးဆော်တော့အကြောင်းတဲ့ ဒါပေမဲ့သူကတခုတော့ရှိတယ်နိုင်ငံတွေကိုသတ်မှတ်ပြီးတဲ့ border line နဲ့သူနဲ့တော့မတူဘူးเนาะသူ့မှာကလာပြီးကျူးကျော်မဲ့လူရှိလားမရှိပါဘူးဗျာဟို border line ကတော့သူကအချိန်မျိုးခင်မကောင်းရင်လည်းပဲလိုက်ပြီးတော့ချန်တီကိုရွှေ့နေတဲ့သူလည်းရှိရင်ရှိမှာပေါ့ဟုတ်ပလားဒါကတော့မတူဘူးဟုတ်လားကျောင်းလို့ဒါဥပမာပဲပြောတာဒါပေမဲ့တကယ်တော့မတူဘူးပရမတ္တသဘောတရားတွေမှာကျူးကျော်တာရှိမရှိဘူးเนาะอืมကဲဒါအလကဘာလဲဆိုတော့ အဲအာဂါသဓာတ်ပေါ့လေအာဂါသဓာတ်ကလက္ခဏာကို ပြောပါ ဆိုရင်ယုတ်ကလတ်တွေကိုပိုင်းခြားတတ်သောသဘောအာလုပ်ငန်းကိစ္စကို ပြောပါဆိုယုတ်ကလတ်တို့၏အဆုံးအပိုင်းခြားကိုထင်ရှားပြခြင်းလုပ်ငန်းကိစ္စအဲညံထဲမှာရှေးကျုထင်လာပုံကိုပြောပါဆိုယုတ်ကလတ်တို့၏နေခြားဒေတာအနေနဲ့လည်းညံထဲမှာထင်ရှားနေခြားဒေတာအဖြစ်နဲ့လည်းညံထဲမှာထင်လာနိုင်တယ် နောက်မဟာဗုဒ္ဓရဲ့မထိအပ်သည့်အဖြစ်ဆိုတဲ့အချင်းဟာအပြင်ဉာဏ်ထဲမှာထင်လာနိုင်တယ်အတုမောယုတ်ကလတုဤအပေါအကြာဤအဖြစ်အကြာအပေါဤအဖြစ်နဲ့လည်းဉာဏ်ထဲမှာထင်လာနိုင်တယ်ဒါပြစ္စုပ္ပတ္ထနောက်ဗရဒ္ဒံကြတော့ခုနသူကိုယ်တိုင်ပိုင်းခြားပေးထားတဲ့သူကပိုင်းခြားပေးထားတဲ့ယုတ်ကလတွေဒီပြင်နေသူရဲ့နှီးသွားတော့အကြောင်းတဲ့ဒါလက္ခဏာလည်းဒါပြစ္စုပ္ပတ္ထဗရဒ္ဒံအာဂါသတ္တပြီးတဲ့အခါကျတော့ကာယဝိညာဉ်ဟောဦးဇင်းတို့ ပြောတာတော့ဒီနေ့ဒီရုပ်ပိုင်းလေးကိုကောင်းအောင်ပြောဖို့ပဲကြည့်ရတဲ့ခါကျတော့ကာယဝိညာဉ်ဝစီဝိညာဉ်ဆိုတော့ဘောကဝိကာရယုတ်တွေတော်တော်များလဲကြံနေတာအရှင်ကလည်း40လောက်ဖြစ်သွားပြီဆိုတော့9နာရီ40လောက်ဖြစ်သွားပြီဆိုတော့ကဲဒီမှာပဲအဲနားကြအောင်ဆိုဒီတစ်ပတ်နောက်တစ်ပတ်မှမယ်ဆက်ကြတာပေါ့အရုံတော်သူတော်ကောင်းတွေဒီခုလိုလက္ခဏာရတပိစုပတ္တံပဋ္ဌံတိဟုသောယုတ်ပရမတရားနံပရမတရားတွေကိုဒါ မြင်အောင်ရှုပွားသုံးသပ်နိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ရသတည်းသာဓုသာဓုသာဓုပါဗျာ